နှလုံးသားထဲကဆူများတစဉ်တောကအတွက်မြတ်ဗုဒ္ဓ၏ဟောကြားသင်ပြချက်များသူတပားတို့ကိုညှင်းဆဲခြင်းမရှိ ကိုကိုအမြဲဆောက်ရှောက်ကုန်သောသူတော်ကောင်းတို့သည်စိုးရိမ်ခြင်းကင်းရာတည်ခြင်းကင်းရာဖြစ်သောနိဗ္ဗာန်သို့ရောက်ကုန်၏ဓမ္မပဒ225မြေဗုဒ္ဓဟာတနေ့မှာတုတ်တန်တစ်ခုစီရောက်တော်မူခဲ့တုန်းကသမီးနမယ်ဇီဝါကိုမြည်တမ်းပြီးငိုကြွေးနေတဲ့ ဥပရီအမည်ရအမျိုးသမီးတဦးကိုတွေ့တော်မူပါတယ်။မြတ်ဗုဒ္ဓက8400ကုန်သောဇီဝအမည်ရှိသောတင်းဤသမီးအလုံးတို့ကိုဤတင်းကျိုင်းတစ်ခုထဲ၌ပင်တချို့ဘူးကုန်ပြီ။ထို8400သောဇီဝအမည်ရှိသော သမီးတို့တွင်အဘယ်မည်သောသမီးကိုတင်စိုးရင်ပူဆွေးပြီတနည်းလို့မေးတော်မူပါတယ်။ဥပရိကနောက်တစ်ချိန်ထေရီဂါရာထဲမှာ ဒီအကြောင်းကိုပြန်ပြောင်းပြောပြတဲ့အခါရေဗုဒ္ဓရဲ့ဒိုစကလုံးတွေက သူမနှလုံးသားထဲကတောကဆူးများကိုပယ်နှုတ်ပစ်လိုက်ပါတယ်တဲ့ဒါကဂါရာအနေနဲ့ရွတ်ဆိုတာဆိုတော့တင်စားလိုက်တဲ့ပုံပါပဲဦးစင်းတို့ကိုယ်ပိုင်အတွေ့အကြုံရလဲပဲဆုံးရှုံးမှုဆိုဒီမှာလောကတဘာဝသာ ဖြစ်တဲ့အတွက် လူတိုင်းဟာ ချစ်ရခင်ရတဲ့သူကိုဆုံးရှုံးတာအချစ်ကိုလက်လွတ်ရတာပျော်ရွှင်မှုတစ်ခုခုပျောက်ဆုံးသွားတာ စားတဲ့တစ်ခုမဟုတ်တစ်ခုကိုခံစားရတယ်ဆိုတာကိုဆင်ခြင်လိုက်ရင်မိမိဆုံးရှုံးမှုကိုပိုခံနိုင်ရရှိသွားတယ်ဆိုတာကိုယ်တိုင်လက်တွေ့သိမြင်နိုင်ပါတယ်။ဒီလိုဆင်ခြင်ခြင်းဖြင့်ဘာလို့ပိုခံနိုင်ရရှိသွားရတာလဲဆိုရင်လောကကြီးဟာမတရားသဖြင့်ကိုယ့်ကိုယ်ပဲဖိပြီးပြစ်ဒဏ်ပေးနေတာမဟုတ်ကိုတယောက်တည်းသာဖြစ်ရတဲ့အဖြစ်ပြက်မျိုးမဟုတ်ဘူးဆိုတာနားလည်လာစေလို့ပဲဒါပေမဲ့ဒီလီလန်းနဲ့ဆုံးရှုံးမှုကိုလက်ခံကြော်ဖြတ်လာနိုင်စေအောင်တော့ ဆုံးရှုံးရတဲ့စိတ်ထံရအနည်းနဲ့အများတော့ကြံနေရတာပါပဲဦးစင်းတို့ပါဠိတော်တွေက တခြားနေရာတွေမှာလဲတောကတန်ရာတွေကိုဘလို့ကုစားရမလဲဆိုတာကိုကြည့်လိုက်ရင်ဆုံးရှုံးမှုကိုနားလည်လက်ခံလိုက်ရတဲ့အဆင့်ကနေတောကနဲ့တခြားဆက်ဆက်နာကျင်ရမှုတွေလုံးဝပျောက်ကင်းတဲ့အဆင့်အထိတော့စိတ်သက်ပိုင်းဆိုင်ရာလေ့ကျင့်မှုတွေအဆင့်များစွာဖော်ပြထားကြပါတယ်မြတ်ဗုဒ္ဓကစာတပိုက် တုတ်တန်တစ်ခုထဲမှာပဲရှိသမျှအဆင့်တွေကိုအကုန်ထည့်သွင်းဟောဖော်တော်မူခဲ့တာမဟုတ်တော့အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးဆိုရင်၎င်းကိုအဓိက ဟောတော်မူခဲ့တဲ့တုတ်တန်တွေကိုကြည့်ပြီးမှဦးစင်းတို့အနေနဲ့ပြုကျင့်ရမယ့်ဖြည့်ရှင်းချက်အဆင့်တွေကိုမြင်လာနိုင်ပါတယ်။ဒီလိုအဆင့်တွေများစွာရှိပေမဲ့သူတို့မှာတစ္ဆာ၄ပါးနဲ့ရှင်တဲ့အခြေခံမူတစ်ခုပဲရှိပါတယ်။ဒီအခြေခံမူဆိုတာက တကယ်လက်တွေ့ထက်စိတ်အတွေးတွေကဦးစင်းတို့ကိုပိုနှိပ်စက်နေတာဖြစ်တယ်ဆိုတဲ့ချက်ပါ လက်လွတ်ဆုံးရှုံးမှုကြောင့်ကိုရာကြရမဲ့ခံစားနေရတဲ့အချိန်မှာဒါဟာဦးစင်းတို့ကြားကျင်တဲ့အခြေခံမှုမျိုးတော့မဟုတ်ဘူး။ဒါပေမဲ့ဒီအခြေခံမှုတစ်ခုကပဲဦးစင်းတို့ကိုတောကစီတို့ဆွဲချမခံရအောင်နဲ့ဦးစင်းတို့စိတ်နှလုံးကိုတောကမှလွတ်မြောက်ပြီးပြန်လည်တည်ဆောက်နိုင်အောင်ကေတင်ပေးနိုင်တာဖြစ်ပါတယ်။ယေဗုဒ္ဓကိုအခြေခံဓမ္မသဘောတရားလေးတွေမေးလေးရှိတဲ့ပတေနတိကောတလမင်းကြီးဟာယေဗုဒ္ဓထံတော်ပါမှရောက်ရှိနေတော့အစေပါတယောက်က ယင်းကြီးရဲ့အနှစ်သက်ဆုံးဖြစ်တဲ့မလိကာမိဖုရားဆုံးမသွားပြီဖြစ်ကြောင်း တီးတို့လာရောက်တန်တော်ကိုတင်တယ်။ထိတ်လန့်တုန်လှုပ်မှုနဲ့ဝမ်းနည်းမှုတို့ကြောင့်ဘယင်ကြီးဟာဘာစကားမှမပြောနိုင်ညှိုးငယ်စွာနဲ့မှိုက်တွေငိမ့်ငိုင်သွားပါတယ်။ထိုဝမ်းနည်းကြေကွဲမှုကိုထိန်းချုပ်နိုင်ရန်အတွက်မြတ်ဗုဒ္ဓကချက်ချင်းဆိုသလိုအချက်၃ချက်ကိုဘယင်ကြီးအားလှုပ်ဆောင်ခိုင်းပါတယ်။ပထမဆုံးအချက်ကဆုံးရှုံးမှုဆိုဒီမှာလောကတဘာဝသာဖြစ်တယ်ဆိုတဲ့အပေါ်ဆင်ခြင်ခိုင်းတာပါ ပြောင်းလဲတတ်တဲ့တရားကိုမပြောင်းလဲအောင်တည်တတ်တဲ့တရားကိုမတည်အောင်လို့ဘလောက်အစွမ်းရှိသည်ဖြစ်စေတလောကလုံးမှာဘယ်သူကမှ တားနိုင်စွမ်းမရှိပါဘူးအတိတ်ပြစ္ဆုတ်ပံအနာဂတ်သုံးပါးလုံးကတတ္တဝါမှန်သမျှဟာပြောင်းလဲခြင်းတရားတွေနဲ့သိခြင်းတရားဖြစ်ရပါတယ်ဒီလိုတွေးတာဟာဖြစ်ခဲ့ပြီးတာကိုဖြစ်တဲ့တန်လက်ခံနိုင်စေပြီးမတက်နိုင်တော့တဲ့ပြီးပြီးသားကိစ္စတွေအပေါ်အချင်းဒီခွန်အားတွေမကုန်ရအောင်တားဆီးပေးတာကြောင့် ဆုံးရှုံးမှုစူးဒံတချို့တတ်တာရရစေပါတယ်ဒုတိယအဆင့်အနေနဲ့မင်းကြီးကိုမြတ်ဗုဒ္ဓရဲ့ညွှန်ကြားမှုကမိမိဆုံးရှုံးမှုအတိုင်းအတာနဲ့သွားလေသူအပေါ်တန်မိုးထားမှုကိုရိုးရအာတုဘချပွဲထုံးနှံတွေကထိထိရောက်ရောက်ဖော်ပြပေးနိုင်တယ်လို့မြင်ရင်ဒါတွေကိုမင်းကြီးအနေနဲ့စီစဉ်သင့်ပြီလို့ပြောပါတယ်။မြတ်ဗုဒ္ဓဟာဘယ်တော့မှသူ့ပရိသတ်ကိုဘာမှမဖြစ်သလိုဟန်ဆောင်ပြီးတောကကိုဖိနှိပ်မထိန်ချုပ်ခိုင်းဘူး သူတို့ဆုံးရှုံးမှုကို ဖော်ထုတ်ပြသဖို့လိုအပ်နေတဲ့၍ထိရောက်တဲ့ပုံစံပြည်သားရရမယ့်ပုံစံနဲ့ဖော်ထုတ်ပြသတာမျိုးလုပ်သင့်ပါတယ်။အဲဒီလိုမျိုးထုံးနှံအစဉ်လာတွေနဲ့ပြုလုပ်ကြတဲ့အထက်မှာအသုံးကျနိုင်မှုထုံးနှံတွေကတော့ဒီလွန်သူရဲ့ဂုံကျေးဇူးကိုချီးမွမ်းခြင်းအလိုတန်းပြုပေးခြင်းနဲ့ရွက်ဖက်သရဲဆဲပေးခြင်းတို့ဖြစ်တယ်လို့ညွှန်ပြတော်မူပါတယ်။ကွယ်လွန်သူကိုတကယ်ကူညီခြင်းနဲ့ဆိုရင် ကောင်းမှုပြုပြီးကုသိုလ်အဖို့ဘာကကိုသွားလေသူချစ်ရတဲ့သူထံပေးအပ်မှာပါပဲကိုရင်တွေကတန်ရာကို ဖြည့်ဖြောက်ဖို့အတွက်နဲ့သက်ရှင်နေစေပုဂ္ဂိုလ်တွေရဲ့ကောင်းမြတ်မှုကိုအားပေးဖို့အတွက်မိမိချစ်ရတဲ့သွားလေသူရဲ့ဂုဏ်ကျေးဇူးကိုတန်ဖိုးထားကြောင်းပြသရမှာပဲဒါတွေကိုခြေခွဲငိုကြွေးမြည်တမ်းခြင်းကဘာမှမဖော်ဆောင်ပေးနိုင်ပါဘူးမိမိကျမ်းမာရေးကိုထိခိုက်စေပြီးမိမိကိုချစ်ခင်တဲ့သူတွေကိုစိတ်မကောင်းဖြစ်စေတဲ့အပြင် မိမိကိုမုံတီးသူတွေကိုကျဉ်းနှက်စေခြင်းမှာဆွမ်းဆောင်နိုင်ပါလိမ့်မယ်တတိယအဆင့်ဖြစ်တဲ့ဒီနောက်ဆုံးချက်မှာတော့ရှေ့ဆက်ဖို့ကိုယ်စိတ်ခွန်အားတက်လာအောင်ညွှန်ကြားတော်မူပါတယ်ဘလို့ညွှန်ကြားသလဲဆိုတော့မိမိဘဝချမ်းသာစစ်အထွတ်နဲ့အများဘဝအကျိုးများတာယာစေဖို့ဆောင်ရွက်စရာကောင်းသော အရာတွေဒီဘဝမှာရှိနေပါသေးတယ်လို့မိမိကိုယ်ကိုတတိပေးရပါမယ်တဲ့ ဒီဆုံးမမှုကြောင့်ကြံ့ကြာရပ်တန့်သွားခဲ့တဲ့မိမိရဲ့ပြုဝယ်ကိစ္စအဝဝကို ပြန်လည်လှုပ်ဆောင်ရပါအောင်မယ်။ဒီအဆင့်၃ဆင့်ကိုဝန်းနဲ့ကြေကွဲမှုကိုစီမံထိန်းချုပ်ရေးအခြေခံညွှန်ကြားချက်တွေအဖြစ်မြတ်ဗုဒ္ဓကမင်းကြီးအားဟောဖို့ညွှန်ပြပေးတော်မူခဲ့ပါတယ်။ဝန်းနဲ့ကြေကွဲမှုကိုစိတ်ကြိုက်လွတ်ထားပြီးဘဝထိခိုက်စေနိုင်တဲ့အခြေအနေကိုရောက်လောက်မဲ့ဒုက္ခဆိုးတာတွေကိုတော့ဒီလှုပ်ဆောင်ချက်တွေနဲ့တတ်တာဖြေလျှော့နိုင်ပါတယ်။ နှလုံးသားထဲကတောကမြားကြီးတစ်ခုလုံးကိုတော့မဖယ်နိုင်ပါဘူး။ဒါပေမဲ့တောကမှာအလုံးစုံလွန်မြောက်ဖို့မြတ်ဗုဒ္ဓရဲ့အစဉ်မြင့်ညွှန်ကြားချက်တွေကလည်းဒီအစဉ်၃ဆင့်ကိုပဲလောက်ဆောင်ခိုင်းတာပါပဲ။လောကတဘာဝအတိုင်းဆုံးရှုံးမှုကြုံရမယ်ဆိုတာလက်ခံမှုသွားလေသူအပေါ်ဒါမှမဟုတ်လက်လွတ်ရရတဲ့အရာအပေါ်မိမိတန်ဖိုးထားမှုကိုထိရောက်စွာဖော်ပြမှုလုပ်ဖို့ကြံနေသေးတဲ့ကုသိုလ်ကောင်းမှုတွေကိုအာယုံဆိုင်မှုဆိုတဲ့ ဒီ35ပဲပို့ပြီးနက်နက်နဲနဲဆောင်ရွက်ရတာပါပဲပထမဆုံးအနေနဲ့ဆုံးရှုံးမှုဆိုဒီမှာလောကရဲ့သဘာဝပါဓမ္မတာပါဆိုတဲ့အချက်ဒီနေရာမှာမြတ်ဗုဒ္ဓထောက်ခံတာက လောကသဘာဝအရာအလုံးတူတူကိုကိုဆုံးရှုံးမှုကြုံရတယ်လို့လက်ခံနိုင်ုံနဲ့မကပဲဒါကတစ်စင့်ဒီလိုအဖြစ်မျိုးကြုံရတဲ့တတဝအလုံးအပေါ်ကရုဏာစိတ်ဝင်နိုင်ပါတယ်တဲ့ဒီမှာမြတ်ဗုဒ္ဓပြောတဲ့ကရုဏာအပိုင်းဟာ ထိုခေတ်အခါကသပင်သည်တွေဇက်ဆရာတွေရဲ့ပညာဖြစ်တဲ့ကိုချင်းစာခန်းစားစီမှုဆိုတဲ့သဘောတရားတွေနဲ့အများကြီးကိုက်ညီပါတယ်။မြေဥဒ္ဒရာကတော့ဇက်သပင်ကြည့်သလိုကိုချင်းစာခန်းစားတဲ့သဘောတရားမျိုးပါပဲလို့အထူးတလဲမပြောခဲ့ဘူးပေါ့။ဒါပေမဲ့မြေဗုဒ္ဓရဲ့ဂါထာတော်တွေကိုကြည့်မယ်ဆိုရင်တော့သပင်သည်ဇက်ဆရာတွေရဲ့အတတ်ပညာသဘောတရားမျိုးတွေထည့်သွင်းတော်မူတာတွေ့ရပါတယ် ဒါကြောင့်မြတ်ဗုဒ္ဓဟာသတ္တပင်ပညာသဘောတရားတွေကိုယဉ်ဤကျွမ်းဝင်တော်မူပြီးဒါတွေကိုအငှားယူပြီးမိမိကိုယ်ပိုင်ရည်ရွယ်ချက်တွေအတွက်ထည့်သွင်းအသုံးချတော်မူခဲ့တာလို့ယူဆနိုင်ပါတယ်။ရက်ဆက်မှုကိုအရသာခံဖို့မကောင်းတာတိတာကြီးဖြစ်ပါလျက်နဲ့မဖြစ်လို့ပြိတ္တကလူကောင်းတွေဒုက္ခကြုံတဲ့ဇာမျိုးတွေကို ရှုစားရတာလဲဆိုပြီးအိန္ဒိယဆက်စရာတွေဖြေရှာဖို့ခေါင်းစားခဲ့ကြပါတယ်။သူတို့ရလာတဲ့အဖြစ်တစ်ခုက ထိုကြည့်ရှုခိုက်မှာပရိသတ်ကသူတို့ကိုယ်တိုင်တကယ်ဒုက္ခခံစရာမလိုပဲဇက်ကောင်တို့ရဲ့စိတ်ခံစားချက်တွေကိုအရသာခံကြည့်ရတာကိုနှိမ့်ချိုက်ကြတာဖြစ်ပါတယ်။သူတို့ရဲ့သဘောတရားအရဆိုရင် စိတ် ခံစားချက်ရဲ့အရသာဟာကိုယ်တိုင်တကယ်ကြုံခဲ့ရတဲ့ခံစားချက်နဲ့ကွာခြားတဲ့အခါမျိုးရှိတတ်ပါတယ်တဲ့။ရင်နာစရာစိတ်ခံစားမှုတစ်ခုကအရန်အရသာခံလို့ကောင်းတာမျိုးတောင်ဖြစ်နိုင်ပါတယ်တဲ့။ဇက်စရာတွေဟာအခြေခံစိတ်ခံစားမှုတွေနဲ့ ၎င်းတို့ရဲ့အရာသာတွေနောက်ပြီးတောကရဲ့အရာသာကိုတော့ဂရုဏာလို့သတ်မှတ်ပြီးစနစ်တစ်ခုတိစောက်ထားပါတယ်။တနည်းပြောရရင်ဇက်လိုက်ကတောကရောက်နေတဲ့ဇက်ကောင်နေရာကနေတရုတ်ဆောင်နေတယ်ဆိုရင်ကြည့်ရှုသူပရိသတ်ကကရုဏာရဲ့အရာသာကိုခံစားရမယ်။ဒီကရုဏာရဲ့စွမ်းဆောင်မှုကပရိသတ်ကိုဇက်ကောင်နဲ့ရင်ဖက်ချင်းနှီးစေပါတယ်။ဇက်ကောင်ရဲ့နာကျင်မှုကို အပြည့်အဝသိနေတဲ့တစ်ချိန်တည်းမှာပဲ ထိုနာကျင်မှုကမိမိကိုမလွမ်းချုံသွားအောင်ချပစ်ထားတဲ့အကာအကွယ်တစ်ခုရှိနေသလိုဖြစ်နေပါတယ်။ဒီအကြောင်းကြောင့်ပဲဝမ်းနည်းပွဲဇက်နာတဲ့ဇလန်းတွေဆိုတာလူအဖွဲ့အစည်းအတွက်လူတံမိုးတွေကိုတင်ပြဖို့အလွန်အထောက်အကူပြုတယ်လို့သတ်မှတ်ကြပါတယ်။ဒီလိုဇလန်းမျိုးတွေက လူတွေကိုတယောက်နဲ့တယောက်ကရုဏာထားဖို့ကိုယ်နဲ့ပတ်သက်မှုမရှိသူတွေအပေါ်တောင်ကရုဏာစိတ်ထားတတ်ဖို့သင်ပြပေးပါတယ် သေမှုခွဲခွာရမှုဆုံးရှုံးမှုတွေဟာအလုံးကြုံရမဲ့ဓမ္မတာဖြစ်တာမြင်နိုင်စေဖို့မြတ်ဗုဒ္ဓဟာထိုဇက်ပညာသဘောတရားနဲ့အသုံးချပြီးတရားနာပရိသတ်ကိုမိမိတို့ဒုက္ခပေါ်ရှုမြင်တတ်ဖို့ဟောကြားသင်ပြပေးပါတယ်။စကြဝဠာတစ်ခွင်လုံးမှာမလွဲရှောင်နိုင်မဲ့နေရာတကာပြန့်နှံ့လျက်ရှိတဲ့ဆုံးရှုံးမှုကိုတွေးကြည့်ခြင်းအဖြစ်အလုံးရဲ့ဒုက္ခတွေအတွက်မိမိရဲ့စာနာစိတ်ကရုဏာစိတ်များများပွားများနိုင်မှုကိုအထောက်အကူပြုပါတယ် တစ်ချိန်တည်းမှာပဲဆုံးရှုံးမှုအပေါ်အမြင်ကိုကျေပြန့်စေခြင်းဟာမိမိရဲ့ဆုံးရှုံးမှုနဲ့စိတ်ပိုင်းဆိုင်ရာအရာအလံဝေးကွာစေပါတယ်။တောကကနေလွန်မြောက်ခြင်းလို့ဆိုပြီးတောကကိုလက်မခံမကင်တွယ်ပဲငင်းဆန်ပစ်ပယ်ခြင်းဟာရက်ဆက်ရကြတဲ့နည်းပါ။ဒါပေမဲ့တောကကို ဖြေတာတဲ့နည်းဖြန့်ကျက်နှလုံးသွင်းတဲ့နည်းစိတ်အားတက်စေတဲ့နည်းကတော့မိမိတောကဖြစ်နေကြောင်အတိမတ်ပြုတယ်။ဒါပေမဲ့ တောကရဲ့ဝါမျိုးမှုကိုမခံဘဲခံစားရတဲ့စိတ်ဆင်းရဲမှုအဝဝထက်ပိုကြီးမားတဲ့စိတ်ဓာတ်တစ်ခုဖြစ်လာစေတယ်။ဒီလိုတုံ့ပြန်ကြီးကစိတ်ဆင်းရဲမှုအဝဝကို ပိုပြီးဖြည့်ဖြောင်းနိုင်စွမ်းရှိသလိုပိုပြီးတိတ်ကရှိတဲ့တောကလွတ်မြောက်နေပါ။ဒီတုံ့ပြန်ကြီးကတောကဝင်တွေပေါ့စရုံနဲ့မကပါဘူး။ကရုဏာကတောကဖြစ်ရတဲ့အကြောင်းကံတွေကိုတစ်ခုခု ဖြည့်ရှင်းခြင်းနဲ့စိတ်ဆန္ဒလည်းပါပါတယ်လို့မြတ်ဗုဒ္ဓဟောခဲ့ပါတယ် မြတ်ဗုဒ္ဓရဲ့ဉာဏ်တော်အလင်းပွင့်ခဲ့တဲ့ညအကြောင်းတွေးကြည့်ရအောင်မြတ်ဗုဒ္ဓဟာသကောင်ရံအချိန်မှာစကြဝဠာတစ်ခုလုံးကတတော်ဝါတွေရဲ့ဆင်းရဲဒုက္ခအပေါင်းကိုကြည့်ရှုတော်မူခဲ့ပါတယ်ဒါပေမဲ့အဲ့ဒီနေရာမှာတွေရက်မသွားပဲမိမိရဲ့ဆင်းရဲအပေါင်းမှ စိတ်ပိုင်းဆိုင်ရာအရာခွာပြီးလိလာကြည့်ရှုနိုင်ခဲ့ခြင်းမှတစ်ဆင့်ထိုဆင်းရဲဒုက္ခကိုဖြစ်ရတဲ့အကြောင်းရင်းများကို ထင်းထင်းလင်းလင်းမြင်နိုင်သွားတော်မူခဲ့ပါတယ် အဲ့ဒီနောက်မှာတော့ထိုကဲ့သို့ရရှိလာတဲ့အသိပညာကိုအသုံးချပြီးဆင်းရဲဒုက္ခဝင်ကိုအဆုံးသတ်တော်မူခဲ့ပါတယ်။ကိုရိုရိုင်ရဲ့နှလုံးသားထဲကဒုက္ခအကြောင်းခံတွေကို အရင်ဖော်ထုတ်ဖယ်ရှားတော်မူပြီးနောက်မှာတခြားသူများအတွက်သူတို့ရဲ့နှလုံးသားထဲကဒုက္ခအကြောင်းခံတွေကိုဖယ်ရှားရမယ့်နည်းလမ်းကိုသင်ကြားလမ်းပြတော်မူပါတယ်။ထိုနည်းအတိုင်းပဲကရုဏာနဲ့အတူတကွဖြစ်လာတဲ့မိမိဒုက္ခကိုအလန့်ခွာပြီးကြည့်ရှုခြင်းကလည်း အဲ့ဒီမှာပဲမပြီးသွားပါဘူးအဲ့ဒီလိုကြည့်ရှုတတ်ခြင်းကမိမိတောကရဲ့အတွင်းပိုင်းကအကြောင်းရင်းတွေကိုမြင်စေတဲ့ဓမ္မဒိဋ္ဌံကြကြအမြင်ကိုအထောက်အကူပေးပါတယ်ဒါအပြင်ဒီအကြောင်းရင်းတွေအတွက်ဖြည့်ရှင်းရာကိုကြိုးပမ်းမှုစိတ်အားပေးပါတယ်ဦးစင်းတို့ဟာဦးစင်းတို့ရဲ့တောကကနေအလန်းကွာမှသာတောကကို နားလေသဘောပေါက်နိုင်တာဖြစ်တယ်။ဘာကြောင့်လဲဆိုတော့ဦးစင်းတို့တောကကဦးစင်းတို့စီမှာအလွန်တရာနှဆိုင်တဲ့အထိအမြင့်တွယ်နေတာကြောင့်ပါ ဘယ်လိုလဲဆိုရင်တောကတစ်ခုဖြစ်လာရတာဟာဘာကို ဆုံးရှုံးလို့တောက ဖြစ်ရတယ်ဆိုတာထက် ကိုယ်စိတ်ရဲ့မှားယွင်းနေတဲ့သဘောထားတစ်ခုကြောင့်သာဖြစ်ရပါတယ်။ဘာကြောင့်ငါစိတ်ကဒီလိုသဘောထားဖြစ်ရတယ်ဆိုပြီးလဲကိုယ်စိတ်ကိုမေးခွန်းပြန်ထုတ်လို့မရှိအောင်နှဆိုင်တဲ့အထိနေရာမှာအမြင့်တွေ့နေပါတယ်။ဒါကလည်းမှန်ပါတယ်။ဦးစင်းတို့ဟာအပြင်ဘက်ကအရာတွေဆုံးရှုံးလို့ဆင်းရဲရတာထက် အတွင်းဘက်ကနှလုံးသွင်းမမှန်လို့ဆင်းရဲရတာကသာများတာကိုပါရိပုတ္တရာအရှင်မြတ်ကြီးက တခါကသတင်းသုံးပေါ်ယဟန်တွေကို ပြောကြားခဲ့တဲ့မြစ်ကြားချက်တစ်ခုရှိပါတယ်။အရှင်မြတ်ဆင်ခြင်တော်မူကြည့်လိုက်တဲ့အခါလောကကြီးမှာမြည်သည့်ဆုံးရှုံးမှုကမှမိမိကိုတောကမဖြစ်စေနိုင်ဘူးလို့သိလိုက်ရပါတယ်တဲ့။ယဟန်တို့ထဲမှာထိုင်နေတဲ့အာနန္ဒာအရှင်မြတ်ကြီးကချက်ချင်းဆိုသလိုဖရာဥပမာနဲ့ပြန်လျှောက်တယ်။တကယ်လို့များမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသာပြိဋိဘံပြုသွားခဲ့မယ်ဆိုရင်တော့အရှင်သာရိပုတ္တရာကဝမ်းမနေဘူးလားတဲ့ အရှင်သာရိပုတ္တရာပြန်ဖြေတာက အချင်းတို့ဘုန်းတော်ကြီးတော်မူသောတကူအာနုဘော်ကြီးတော်မူသောမြတ်စွာဘုရားသည်စင်စစ်ပရိနိဗ္ဗာန်ဆံလွန်တော်မူလေပြီအကယ်၍မြတ်စွာဘုရားသည်ရှည်မြင့်စွာသော ကာလပတ်လုံးတတ်တော်ထင်ရှားရှိနေခဲ့ပါမူများစွာသော သူတို့၏အစည်းအပွားရှိခြင်းကများစွာသောသူတို့၏ချမ်းသာခြင်းကလောကကို အစဉ်ဆောက်ရှောက်ခြင်းကနတ်လူတို့၏အကျိုးစီးပွားအလွန်ကချမ်းသာခြင်းကဖြစ်ရ၏လို့ ဆင်ကျင်မိမှာပါပဲလို့ဖြေတော်မူပါတယ်။အဲ့ဒီအခါမှာအရှင်အနန္ဒာကဒါကိုကြည်ချင်းအဖြစ်အရှင်သာရိပုတ္တရာဟာမာနမရှိကြောင်းသိနိုင်ပါတယ်လို့မှတ်ချက်ချတော်မူခဲ့ပါတယ်။ဆိုလိုတာကမာနမကြည့်ဘူးလို့ပြောတာမဟုတ်ပဲအရှင်မြတ်အတွေ့ထဲမှာငါဆိုတာလုံးဝထဲမတွေ့ဘူးလို့ပြောတာဖြစ်ပါတယ်။ဒီအချက်ကအရှင်အာနန္ဒာရဲ့ပြောင်မြောက်လာတဲ့သုံးသပ်မှုတစ်ခုပါပဲ။ ဦးစင်းတို့ဆုံးရှုံးမှုကြောင့်ခံစားရတယ်ဆိုတာငါတို့ရဲ့ငါရဲ့ဆုံးရှုံးမှုလို့လုံနေလို့ပါပြီးတော့တခြားတနေရာမှာမြတ်ဗုဒ္ဓဟောကြားခဲ့တာတခုကဦးဇင်းတို့ဟာတတ်မှတ်မှုရာက နှစ်သက်မှုဆန္ဒတွေနဲ့မိမိဆုံးရှုံးလိုက်ရတဲ့ပုံကိုယ်တွေအရာတွေကိုငါဟာငါဥစ္စာလုံနေကြတယ်တဲ့ဦးဇင်းတို့ဟာ၎င်းတို့အပေါ်မှာစိတ်ပိုင်းဆိုင်ရာမိခိုစားတောင်းမှုပြုနေရတာနေ သူအစားစာပျောက်ဆုံးသွားတာမျိုးဖြစ်ပါတယ်။ဒါကြောင့်ဘောကဟာနက်နက်ရှိုင်ရှိုင်ခံစားရတာဖြစ်တယ်။မရှိတော့ပြီဖြစ်တဲ့တစ်ဖက်ပုဂ္ဂိုလ်အချင်းနှစ်တစ်ခုကိုမိမိပိုင်ဆိုင်မှုအဖြစ်သတ်မှတ်နေတော့၎င်းတို့မရှိတော့ခြင်းဟာဦးစင်းတို့ရဲ့အစိတ်ပိုင်းတစ်ခုပြုတ်သွားတယ်လို့ဖြစ်အောင်ကိုကိုကိုလုံးမိသွားကြတာပါ။ဦးစင်းတို့ကိုယ်တိုင်ဘာလို့မိမိဘာသာယူဆထားတဲ့ဟိုပိုင်းအတွင်းအစိတ်ပိုင်းတစ်ခုကိုလက်လွတ်ရစေတာကြောင့်လဲတောကဆိုတာဖြစ်လာတာပါ။ဒီလိုဆိုရင် တောကကိုအပီးတိုင်လွတ်မြောက်နိုင်ဖို့ငါဟာငါဥစ္စာဆိုပြီးလုပ်နေတာတွေကိုရတန်းကရက်နိုင်မဲ့နီးကိုတင်ယူရမှာပေါ့ဒီအတွက်ပထမဆုံးခြေလမ်းကဆုံးရှုံးမှုဆိုတာအလုံးအတွက်ဓမ္မတာတရားပဲလို့ဆင်ခြင်တာပါဒီလိုဆင်ခြင်တဲ့အခါအပြစ်မှန်ပေါ်လက်ခံမှုနဲ့ကရုဏာစိတ်ထားအပြင်နောက်ထပ်စိတ်ခံစားမှုဖြစ်တဲ့တန်ဝေကဆိုတာဖြစ်ပေါ်လာပါတယ် ဘဝကဖြစ်စေသမျှဒုက္ခများစွာရဲ့အတိပ္ပယ်မဲ့မှုအပေါ်ဆင်ခြင်ကြည့်တဲ့အခါဖြစ်ပေါ်လာတဲ့ထိတ်လန့်တုန်လှုပ်မှုဟာတံဝေက ဖြစ်ပါတယ်။ဒါဟာဆုံးရှုံးမှုတစ်ခုကြောင့်ဖြစ်ရတဲ့တောကတစ်ခုကိုကျော်လွန်ခြင်းုံလေးပဲမဟုတ်ပဲတောကဆိုတာမျိုးနောက်ထပ်မကြုံတော့ဖို့လွတ်မြောက်ခြင်းအောင်နှလုံးသားကိုအားပေးတဲ့စိတ်ခံစားမှုတစ်မျိုးဖြစ်ပါတယ်။တံဝေကဖြစ်ပြီးဆိုရင်ချစ်ခင်မြင်လို့ရတဲ့လူပုဂ္ဂိုလ်အရာဝတ္ထုတွေဆုံးရှုံးမှုကြောင့်ဝန်းနေမှုဆိုတဲ့မြတ်ဗုဒ္ဓအခေါ်လောကီတောကကနေ ယခုမရောက်ရှိသေးပေမဲ့လူဆုံးရှုံးမှုမျိုးနောက်ထပ်မကြုံတွေ့ရဖို့လွတ်မြောက်ရာလမ်းစမြတ်ဗုဒ္ဓအခေါ်လောကုတ္တရာတောကစီတို့မိမိကိုဆွဲတင်ပေးပါတယ်ဒီလိုသိရှိနားလည်သွားမှုဟာမိမိမှာပြုရန်ကိစ္စတွေရှိနေတယ်ဆိုတဲ့အသည့်ကိုဖြစ်စေတာကြောင့်စိတ်မအေးဖြစ်ရပါတယ်ဒါပေမဲ့လောကီတောကမှာမရနိုင်တဲ့တောကမှာလွတ်မြောက်နိုင်တယ်ဆိုတဲ့မျှော်လင့်ချက်ကတော့လောကုတ္တရာတောကမှာရနိုင်စေပါတယ်ဒီရဲ့အကြောင်းတွေကြောင့် လောကုတ္တရာတောကဟာဝမ်းနေနေမှုမှာပဲနှမျောမနေပဲလူမြောက်ရေးမှာပြုဝယ်ကိစ္စတွေပြုဖို့ဆရာတက်စီရအတွက်ဒီဝမ်းနေမှုကိုအသုံးချသွားပါတယ်။မြတ်ဗုဒ္ဓရဲ့ထင်ရှားတဲ့တရားတော်တွေကတခုမှဟောထားတာရှိပါတယ်။အဲ့ဒီမှာ သမုဒ္ဒရာကြီး၄စင်းကရည်တွေနဲ့တန်ရာတလျှောက်မှာမိခင်သေးလို့ငိုကြွေးကြရတဲ့ကိုမျက်ရည်ဘယ်ဟာက ပုံများတယ်လဲလို့ယဟန်တော်တစုကိုအမေးထုတ်တော်မူခဲ့ပါတယ်။ အဖြေကတော့မျက်ရည်ကပိုများပါတယ်ဒီလိုမေးခွန်းထုတ်တော်မူခဲ့ခြင်းဟာထိုယဟန်တော်တွေအတွက်တောကကိုအသုံးချနိုင်ရေးမှာလမ်းစာဖော်ပေးဖို့ပါပဲဒီလိုပဲဖခင်ညီမအမညီအကိုသမီးသားတေလို့ငိုခဲ့ရတဲ့မြေကြီးတွေဟာလည်းပဲသမုဒ္ဒရာကြီး၄စင်းမကများခဲ့ပါပြီဒီသုံးသက်ခြင်းဖြင့်လက်ခံမှုနဲ့မလိုလားမှုဆိုတဲ့နှစ်မျိုးရောစိတ်ခံစားချက်တစ်ခုဖြစ်လာပါတယ်လက်ခံမှုဆိုတာ အကယ်၍ကိုဟာလွတ်မြောက်ရအောင်မရှာဘူးဆိုရင်ဒီလိုအဖြစ်တွေပဲဆက်ဖြစ်နေရအောင်မှာပဲဆိုတော့လက်ခံမှုပါနောက်တစ်ခုဖြစ်တဲ့မလိုလားမှုဆိုတာကလူကြီးမားပြီးမဆုံးနိုင်တဲ့ဒုက္ခတော်ထဲမှာပိတ်မိနေရတာကိုမလိုလားမှုဖြစ်ပါတယ်ဒီလိုသုံးသပ်ပြီးလှုပ်တဲ့တုံ့ပြန်မှုကလွတ်မြောက်ရာကိုရှာဖို့နဲ့ထိုလွတ်မြောက်ရာစီသို့ပို့ဆောင်မဲ့အကျဉ်းလန်းဖြစ်တဲ့ယုံကြည်မှုတတ်တာတရားကိုမွေးမြူဖို့ပါဒီရှုထောင့်ကနေပြီး တောကကလွန်မြောက်ဖို့နောက်ထပ်ဒုတိယအဆင့်ကိုညွှန်ပြတော်မူပါတယ်။ဒီအဆင့်မှာဦးဇင်းတို့ရဲ့သွားလေသူအပေါ်တန်မိုးထားမှုကိုပြသရမှာဖြစ်ပါတယ်။ဒီကိစ္စမှာတန်မိုးထားမှု ပုံစံနှမျိုးရှိပါတယ်။ပထမတစ်ခုကကိုယ့်ကိုကူညီဖိမခဲ့တဲ့သူတွေအတွက်ကိုလုံနိုင်တဲ့အကောင်းဆုံးအရာကိုနားလည်ခြင်းပါ။ဆိုလိုတာကသူတို့ကုသိုလ်အကျိုးရစေဖို့ရည်စူးပြီးဓမ္မလမ်းကြောင်းကိုအဆုံးထိလျှောက်ဖို့ပါ။ဒီနည်းအားဖြင့်ကိုယ့်အကျိုးအတွက် သူတို့ထောက်ပံ့ကူညီခဲ့သမျှဟာသူတို့အတွက်ကြီးမြတ်တဲ့အသီးအပွင့်တွေဖြစ်ထွန်းသွားပါလိမ့်မယ်။တမိုးထားရမယ်အရာဒုတိယတစ်ခုကဒုက္ခဆုံးရလမ်းကိုရှာဖွေခဲ့တဲ့ဟောကြားသင်ပြပေးခဲ့တဲ့မြတ်ဗုဒ္ဓရဲ့ကြိုးပမ်းအားထုတ်မှုအားလုံးအပေါ်အလေးမြတ်ထားတမိုးထားတတ်ရပါမယ်။ဒီလိုတမိုးထားတတ်လာရင်ဓမ္မနဲ့လျော်တဲ့တရားအားထုတ်ခြင်းစိတ်ဖြစ်လာပါလိမ့်မယ်။ဓမ္မနဲ့လျော်တဲ့တရားဆိုတာမြတ်ဗုဒ္ဓဟောကြားလမ်းညွှန်ခဲ့တဲ့လမ်းတိုင်းလျှောက်လမ်းတာဖြစ်ပါတယ် ကိုအကြိုက်နဲ့ကြိုက်အောင်ဓမ္မကိုပြင်ဖို့ကြိုးစားမယ်အစားဓမ္မနဲ့ထိုက်တန်တဲ့ပုဂ္ဂိုလ်ဖြစ်အောင်မိမိကိုယ်ကိုပြင်ဖို့ကြိုးစားရပါတယ်ဒီလိုနီးနဲ့အပြည့်အဝတောကကိုလွန်မြောက်ဖို့ရရှောင်လန်းရမယ်တတရအဆင့်စီသို့ပို့ဆောင်ပေးပါတယ်တတရအဆင့်ဟာလုပ်ဖို့ကြံနေသေးတဲ့ကုသိုလ်ကောင်းမှုတွေစီမှာအာယုံစိုက်ဖို့ပါဒီအဆင့်သဘောတရားကိုယေဗုဒ္ဓကအရှင်သာရိပုတ္တရာမထေရမြတ်ကြီးပြိဋိနိဗ္ဗာန်ပြုသွားကြောင်းသတင်းအပေါ်တုံ့ပြန်ပုံမှာတွေ့နိုင်ပါတယ် အရှင်သာရိပုတ္တရာပရိနိဗ္ဗာန်ပြုသွားကြောင်းကိုအရှင်အာနန္ဒာကသတင်းပါတဲ့အခါသူ့ရဲ့အရှင်သာရိပုတ္တရာအပေါ်တွေ့တာမှုကအားကောင်းတာကြောင့်ဒီသတင်းကြောင့်မိမိဟာလမ်းကြောင်းဝေဝါသွားပြီးအရက်လေးမျက်နှာလုံးမောက်မိုက်သွားပါတယ်လို့ထည့်ပြီးလျှောက်ထားပါတယ်။ရှင်းရှင်းပြောရရင် အရှင်အာနန္ဒာရဲ့တုံ့ပြန်ပုံကတောကအာကြီးရင်ဖြစ်လေရှိတဲ့တုံ့ပြန်ပုံဖြစ်ပါတယ်။မိမိတအားယုံကြည်အားကိုးထားတဲ့အရာပျောက်ဆုံးသွားတော့လောကကြီးအမှောင်ကျသွားတယ်လို့ပေါ့ အဲ့ဒါနဲ့မြတ်ဗုဒ္ဓကသာရိပုတ္တရာသည်တင့်ရဲ့သီလအစုကိုယူ၍ပြိဋိဘံပြုသလောတမာတိအစုကိုယူ၍ပြိဋိဘံပြုသလောပညာအစုကိုယူ၍ပြိဋိဘံပြုသလောလွတ်မြောက်မှုဝိမု ക്തി အရဟတမအရဟတဖို့အစုကိုယူ၍ပြိဋိဘံပြုသလောလွတ်မြောက်မှုကိုတည်သောဝိမု ക്തി ဉာဏ်အမြင်ပြင်ဆဝိခဏဉာဏ်အစုကိုယူ၍ပြိဋိဘံပြုသလောလို့မေးတော်မူတဲ့အခါအရှင်အာနန္ဒာကထိုအမေးတွေကို မဟုတ်ပါဖေဟာလို့ပြန်လျှောက်ပါတယ်ဒီလိုဆိုတနည်းပြောရရင်ရှောက်လန်းအားထုတ်เสียလောကရဲ့ကောင်းမှု လောကမှာအကောင်းဆုံးအမှုဒုက္ခခက်သိမ်းချုပ်ငြိမ်းရာလမ်းကရှိနေသေးတယ်လို့ဆိုလိုပါတယ်ဒီရှောက်လန်းအားထုတ်เสียတွေပြီးစီးပေါက်မြောက်နိုင်တဲ့အခါလောကုတ္တရာတောကကနေလောကုတ္တရာပျော်ရွှင်မှုဆိုတဲ့ဘာတွေဘလို့ပြောင်းလဲပါစေထိခိုက်မှုမရှိတော့ဘဲမိမိဟာလွတ်မြောက်ပြီလို့သိရှိသွားတဲ့အထိပို့ဆောင်ပေးပါတယ် အဲ့ဒီအခါပြောင်းလဲနေတဲ့အရာတွေအပေါ်မှာ စားသုံးနေရတဲ့ငါငါဥစားဆိုတဲ့သဘောတွေစိတ်ကထပ်မဖန်တီးတော့ပါဘူး။ဘာကြောင့်လဲဆိုတော့အခုရှာဖွေတွေးရှိသွားတဲ့ပျော်ရွှင်မှုက အပြောင်းလဲမရှိသလိုဘာတစ်ခုကိုမှမိခိုစားသုံးစရာမလိုလို့ပါပဲ။ဒီသဘောအဖြစ်တတ္တဝါဆိုတာကို မဖြစ်လာစေတော့ပါဘူး။ Twitter မိခိုစားသုံးစရာအကြောင်းရှိလို့တတ္တဝါဆိုတာတည်ရှိတယ်လို့အဓိပ္ပာယ်ဖွင့်ထားပါတယ်။တတ္တဝါဆိုတဲ့ ယက်တီချက်အထောက်ထားကိုမကင်ဆွဲတော့တဲ့အခါစိတ်ဟာလွတ်မြောက်သွားပါတယ်။ထိုနည်းတူစွာပဲပတိနတိကောသလမင်းကြီးကိုမြတ်ဗုဒ္ဓကတတဝါမန္တမြဟာလို့ပြောတော်မူတော့တတဝါဆိုတဲ့အကန့်အသတ်တစ်ခုအတွင်းမှာဖြစ်နေပါတယ်။ဒေါကန့်အသတ်ကိုကျော်လွန်နိုင်ရင်စိတ်ဟာကိုကိုကိုတောကဆူးများတွေနဲ့မထိုးသွင်းတော့ပါဘူး။အဲဒီအချိန်ကစလို့လောကမှာဆက်ရှင်တန်သွားတဲ့အခါစိတ်ဟာဆုံးရှုံးမှုကိုသိပေမဲ့တောကမပွေတော့ပါဘူး လောကမှာလွတ်မြောက်တဲ့အခါမှာလဲမြည်သည့်ဆုံးရှုံးမှုမှမရှိတဲ့နေရာမှာစံမြန်းပါလိမ့်မယ်။ဒါဟာတောကကိုကင်တွယ်ယုံတယ်မကပဲ။တောကတွေဝမ်းနည်းမှုတွေနောက်ထပ်ဘယ်တော့မှမကြုံတော့ပဲလွတ်မြောက်သည့်အထိလှုပ်ဆောင်နိုင်မှုမြတ်ဗုဒ္ဓညွှန်ကြားခဲ့တဲ့အဆင့်30ပဲဖြစ်ပါတယ်။ညာညံ့ကိုနှုတ်ပြီးသူသည်တဏ္ဍာဒိဋ္ဌိကိုဘောကဝမ်းနည်းမှုကိုမမီမူ၍စိတ်ဤငြိမ်းအေးခြင်းသို့ရောက်လျက် စိုးရိမ်မှုအလုံးကိုလွမြောက်ကစိုးရိမ်မှုမရှိငြိမ်းအေးသူဖြစ်၏တုတ်တံနိပတ်ပါဠိတော်တန်လာတုတ်